ခန်းကြီးလေးအငယ်1မှ3အေဟုဒတည်သောနောက်ဣဒရေလအမျိုးသားတို့သည်သာဝရဖျားရှိတော်၌တပံဒုစရိုက်ကိုပြုသောကြောင့်သာဝရဖျားသည်ဟာဇော်မြို့၌မင်းပြုသောခါနန်ရှင်ပြည်ယာဘိန်၌ရောက်တော်မူ၏သူခန့်ထားသောဘိုလ်ချုပ်မင်းကဂေါအိမ်ပြည်ဟာရောရှက်မြို့၌နေသောတိတရသည် ထိုမင်း၌တန်ယထာ900ရှိ၏ ဣသရေလအမျိုးသားတို့ကိုအနှစ်နှစ်ဆယ်ပတ်လုံးအလွန်ညှဉ်းဆဲသောကြောင့်သူတို့သည်ထာဝရဘုရားကိုအော်ဟစ်ကြ၏။4ထိုကာလအခါလေဝိဒုတ်မြို့သားပရောဖက်မဒေဗောရသည်ဣသရေလအမျိုးကိုအုပ်စိုး၏။သူသည်ဧဖရိမ်တောင်ပေါ်၊ရာမမြို့နှင့်ဗေသလမြို့စပ်ကြား၊ဒေဗောရစွန်ပလွံပင် အောက်၌နေ၍ ဣဒရေလအမျိုးသားတို့သည်ထိုပရောဖက်မတ်၏စီရင်ခြင်းကိုခံအံ့သောငှါရောက်လာတတ်ကြ၏။တဖန်ဒေဗောရသည် လူကိုစေလွှတ်၍နဿလိခရိုင်၊ကေဒေရှမြို့မှာနေသောအဘိနောင်၏သားဗာရက်ကိုခေါ်ပြီးလျှင်၊သင်သည်နဿလိအမျိုး၊ဇာဗုလုန်အမျိုးထဲကလူတသောင်းကိုသွေးဆောင်၍တာဗော်တောင်သို့သွားလော့။ငါသည်လည်းယာဘိန်မင်း၏ဗိုလ်ချုပ်သိတရနှင့်ရထားဗိုလ်များကို တင်ရှိရာခိရှုန်မြစ်သို့သွေးဆောင်၍သင့်လက်၌အပ်မည်ဟုဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားမှာထားတော်မူသည်ဟုဆင့်ဆိုလေ၏။ဗာရက်ကလည်း၊ကိုယ်တော်သည်အကျွန်ုပ်နှင့်အတူကြွလျှင်အကျွန်ုပ်သွားပါမည်။ကြွတော်မမူလျှင်မူကားမသွားပါဟုလျှောက်သော်၊ဒေဗောရက၊ငါသည်သင်နှင့်အတူအမှန်သွားမည်။သို့သော်လည်းသင်သွားရာလမ်း၌ဂုဏ်အသရေကို မရရာ။ထာဝရဘုရားသည်တိသရကိုမိန်းမ၌ ရောင်းတော်မူမည်ဟုဆိုပြီးမှထ၍ဗာရက်နှင့်အတူကေဒေရှမြို့သို့သွားလေ၏အငယ်30မှ16ပါရက်တီနာတလိအမျိုးသားဇာဘူးလုံအမျိုးသားတို့ကိုကေဒေရှမြို့သို့ခေါ်၍လိုက်တော်သူတပေါင်းနှင့်တကွဒေဘောရပါလျက်တက်လေ၏မောရှိ၏ရောက်ခမဟောပါ၏သားမီးအဝင်ခေနိအမျိုးသားဟေပါဒီခေနိလူတို့နှင့် ခွာ၍ကေဒီရှမျိုးနာဇန်နေတပိတ်ပင်ခြေရင်၌တဲကိုဆောက်လျက်နေနှင့်တည်းအဘိနောင်ဤသားဘာရက်တီတာဘောတောင်ဘောတို့တက်ကြောင်းကိုတိတရအားကြားပြောလင်တိတရသည်မိမိယထာရှိသည်မြတည်ဟုသောတန်ယထာ900နှင့်ဂောအိမ်ပြည်ဟာရောရှေမြို့မှဆ ảy ကိရှုံမြစ်တိုင်အောင်မိမိလူအပေါင်းတို့ကိုစုဝေးစေ၏ဒေဘောရကလည်းထလော့ယနေ့ကသာရဖျားသည်တိတရကိုတင့်လက်၌အတော်မူသောနေ့ဖြစ်၏သာရဖျားသည်တင့်ရှိမှကြွတော်မူပြီးမဟုတ်လောဟု ဆိုလေသောဘာရက်သည်လူတထောင်နှင့်တကွတာဘောတောင်ဘောကဆင်းလေ၏သာရဖျားသည်တိတရမှဆ၍သူ၏ယထာများနှင့်ဘူပါစစ်တီများအပေါင်းတို့ကို ဗာရက်ရှိမှဓာဖြင့်ရှုံးစေတော်မူသောကြောင့်တိတရသည်မိမိယထာမှဆင်း၍ခြေဖြင့်ပြေးလေ၏ဗာရက်သည်ယထာများဘူပါစစ်တီများကိုဂေါအိမ်ပြည်ဟာရောရှက်မြို့တိုင်အောင်လိုက်၍တိတရစစ်သူရဲ့အပေါင်းတို့သည်တယောက်မျှမကြံကျွင်းဓာနှင့်တေကြကုန်၏အငယ်၁၉မှ24တိတရသည်ကေနိအမျိုးသား ဟေပါဤမယားရေလဤတဲသို့ ခြေဖြင့်ပြေး၏ထိုကာလ၌ဟာဇောရှင်ပြင်းယာဘိန်သည်ဟေပါအမျိုးသားချင်းကေနိလူတို့နှင့်မိတ္တဟာယဖွဲ့လျက်ရှိသည်ရေလသည်တိတရကိုခရီးဥကြိုပြုခြင်းငှာထွက်၍သခင်ဝင်ပါဂျမစီတို့ဝင်ပါစိုးရိမ်တော်မူပါနှင့်ဟုခေါ်သည့်အတိုင်း သူသည်ယေလနေရာတဲတဲသို့ဝင်၍ယေလသည်သူ့ကိုစောင်နှင့်ခြုံလေ၏။သူကလည်း၊ငါရေငတ်သည်၊ရေအနည်းငယ်ကိုပေးပါဟုတောင်းလျှင်၊မိန်းမသည်နွားနို့ဘူးကိုဖွင့်၍သောက်စေပြီးမှတဖန်ခြုံလေ၏။သူကလည်း၊တဲတံခါးဝ၌နေပါ။လူတစုံတယောက်ကယောက်ျားရှိသလောဟုလာ၍မေးလျှင်၊မရှိကြောင်းကို ပြောလော့ဟုမှာထားလေ၏ ထိုအခါဟေဗာမယားယေလသည်တိရဇမောလျက်အိပ်ပျော်စဉ်တွင်တဲတံသင်တချောင်းနှင့်လက်ရိုက်ကိုကိုင်လျက် သူ့ထံသို့တိတ်ဆိတ်စွာသွား၍တံသင်ကို မြေ၌ဆွဲစေသည်တိုင်အောင် သူ၏နားပန်းထဲသို့ရိုက်သွင်းသဖြင့်တိရဇသည်သေ၏။ဗာရက်သည်တိရဇကို လိုက်ရှာသောအခါ၊ယေလထွက်၍ကျွန်မဆီသို့ဝင်ပါ။ရှာသောသူကို ပြပါမည်ဟုကြိုဆိုလျှင် ဗာရက်သည်တဲတဲသို့ဝင်၍တိတရတေလျက်နဘန်း၌တန်တင်ဆူးလျက်ရှိသည်ကိုမြင်လေ၏ထိုနေ့၌သာရဖျားသည်ခန္ဓာရှင်ပြင်ယာဘင်ကိုဣဒေလအမျိုးသားတို့ရှေ့မှ နှိမ်ချတော်မူသည်ဖြင့်သူတို့သည်ထိုရှင်ပြင်ကို မဖြစ်စည်းမီတိုင်အောင် အစဉ်အောင်လျက်နေကြ၏